Happy Sunday ပါဖျားရှင်အရောက်တိုင်းကိုကောင်းချီးပေးပါစေဒီမနေ့ကြမ်းကြမ်းမာမာနှိုးထခွင့်ရတဲ့အတွက်ဖျားရဲ့ကျေးဇူးတော်ကိုချီးမွမ်းရသလိုနှုတ်ကပတ်တော်ကိုလည်းပြင်ဆင်ပေးတဲ့ဖျားရှင်ရဲ့နာမတော်တာ၍ပုံကြီးပါစေနှုတ်ကပတ်တော်အတွက်စင်ချင်နှလုံးသွင်းဖို့ဆုတောင်းဆက်ကပ်ရအောင် အနန္တတကုရှင်ဖဖျားသခင်နှုတ်ကပတ်တော်အတွက်ကျေးဇူးတင်ပါတယ်တန်ရှင်တော်ဝိညာဉ်တော်ဖျားလမ်းပြလက်အရောက်တိုင်းရဲ့အသက်တာကို တို့ထိစကားပြောတော်မူပါ ယေရှုနာမ၌စက္ကန့်အနံဆုတောင်းပါ၏အာမင်ဆာလံ24အပိုက်ငယ်9ကိုဖတ်ချင်ပါတယ်အချင်းတကားတို့တကားမုတ်ကိုကြွလိုက်ကြအချင်းထာဝရတကားတို့ကိုကိုကြွလိုက်ကြဘုံကြီးသောရှင်ဘုရင်ဝင်တော်မူမည်ဒီကျမ်းစာကိုကျွန်တော်တို့ဖတ်တဲ့အခါမှာဘုံကြီးသောရှင်ဘုရင်ဝင်မှာမဟုတ်လို့တကားတွေတကားမုတ်တွေပြင်ဆင်ဖို့ကြွလိုက်ကြဖို့ ဖော်ပြထားတာတွေ့ရပါတယ်ကျွန်တော်တို့ရဲ့အိမ်ကိုနိုင်ငံအကြီးအကဲတွေအရာရှိကြီးတွေလာခဲ့မယ်ဆိုရင် ကျွန်တော်တို့ဘက်ကနေပြီးတော့မှ အကောင်းဆုံးပြင်ဆင်မှုတွေပြုကြရမှာအမှန်ပါ နေရာထိုင်ခင်းကအစတန်ရှင်းရေးကအစစားစရာတွေက အစကျွန်တော်တို့ပြင်ဆင်ပြီးကြိုဆိုကြရမှာ ဖြစ်ပါတယ်ဒီတိုင်းကြီးတော့ဂုံတည်ရှိတဲ့ပုံကိုယ်တွေကိုကြိုဆိုဖို့မဖြစ်နိုင်ပါဘူးကောင်းငင်ဘိုးကြီးအရှင်ဘုရားသခင်က ကျွန်တော်စီကိုကြွလာမယ်လို့ပြောရင် ကျွန်တော်ကဘာတွေပြင်ဆင်ထားဖို့လိုသလဲဆိုတာကိုသိဖို့လိုပါတယ်အကယ်၍များကျွန်တော်ဟာလက်လွတ်စပယ်နေခဲ့မယ်ဆိုရင် ထိုဂုံအတီရှိဘုရားသခင်ဘုံကြီးသောဘုရားသခင်ကိုကျွန်တော်စိတ်ပြက်စေမှာ ဖြစ်တယ်ဆိုတာကို နားလည်ရပါတယ်ရှင်ယောဟန်ခရစ်ဝင်ခန်းကြီး1အပိုက်ငယ်16ကနေ23ကိုဖတ်ရင်ဗတ္တိဆန်ဆရာယောဟန်အကြောင်းကို တွေ့ရပါတယ်ဗတ္တိဆန်ဆရာယောဟန်ဟာ သခင်ယေရှုခရစ်တော်ရဲ့ရှေ့ပြေးအနေနဲ့ဖျားသခင်ကအတုံပြုပါတယ်ပရောဖက်တွေမပေါ်မထွန်းပဲနေခဲ့တာနှစ်ပေါင်း400လောက်ကြာပြီးတဲ့အခါမှာဗတ္တိဆန်ဆရာယောဟန်ကပေါ်လာပြီးဣသရေလလူမျိုးတွေကို နောင်တရကြဖို့ရန် အတွက်တရားဟောပါတယ်အဲ့ဒီခါမှာဖာရိရှဲတွေကြမ်းတက်ဆရာတွေကဗတ္တိဆန်ဆရာယောဟန်ကို ခရစ်တော်လို့သူတို့ထင်မြင်ပြီး လာမေးကြပါတယ် အဲ့ခါမှာယောဟန်ကမဟုတ်ဘူးငါကခရစ်တော်မဟုတ်ဘူးခရစ်တော်ရဲ့ရှေ့ပြေးဖြစ်တယ်ဟေရှာယပြောဘူးတဲ့စကားအတိုင်းဆိုလို့ရှိရင်သာဝရဘုရားဤလမ်းတို့ကို ဖြောင့်စေကြလော့ဟုတော၌ဟစ်ကြော်တော်သူဤအတန်ဖြစ်၏ဟုဆို၏လို့ရှင်ယောဟန်ခရစ်ဝင်ခန်းကြီး1အငယ်23မှာဖော်ပြထားတာကိုတွေ့ရပါတယ်ဒါကြောင့်မလို့ယောဟန်ဟာသာဝရဘုရားကြွရာလမ်းကိုပြင်ဆင်မဲ့ တော၌ဟစ်ကြော်သောသူရဲ့အတန်းလို့နားလည်ရပါတယ်။ယေရှုခရစ်တော်ကြွလာတဲ့အခါမှာလူပရိသတ်တွေနဲ့ယေရှုခရစ်တော်ရဲ့ကြားထဲမှာယောဟန်ကပြင်ဆင်ပေးရတဲ့သူလမ်းကို ပြင်ဆင်တော်သူ ဖြစ်တယ်လို့နားလည်ရပါတယ်။အဲ့တော့ဒီပြင်ဆင်မှုကဘာလဲလို့မေးရင်ယောဟန်ဟောတဲ့တရားအတိုင်းပဲနောင်တရကြလောဆိုတဲ့အရာပဲဖြစ်ပါတယ်။ဂျူးလူမျိုးတွေဣသရေလလူမျိုးတွေအတွက် ဘုံကြီးသောဘုရင်ဖျားသခင်ကြွလာခြင်းကိုအစဉ်သင့်ဖြစ်စေဖို့သခင်ယေရှုခရစ်တော်ကြွလာခြင်းကိုလက်ခံနိုင်ဖို့ရာအတွက်သူတို့မှာနောင်တရသောနှလုံးသားရှိဖို့လိုနေပါတယ်။ဒီအတွက်လဲယောဟန်ကနေပြီးတော့မှသူတို့ကိုနှိုးဆော်တဲ့ခါမှာဣသရေလလူမျိုးတွေတင်တာမကဘဲနဲ့ကျမ်းတက်စရာ ဖာရိရှဲတွေကပင်လင်ယော်ဒန်မြစ်မှာလာပြီးဗတ္တိဆံခံကြတာကို တွေ့ရပါတယ်။ကျွန်တော်ရဲ့ဘဝမှာ ကျွန်တော်တို့ကိုနောင်တရပါလို့တုံသင်တဲ့သူများရှိလေမလားလို့စဉ်းစားကြည့်ပါဦးကျွန်တော်ရဲ့မိဘတွေကျွန်တော်ရဲ့ဆရာသမားတွေကျွန်တော်တို့ဘေးမှာရှိတဲ့သူတွေက မင်းနောင်တရဖို့လိုပြီနော်မင်းဒီတိုင်းသွားလို့မဖြစ်တော့ဘူးနော်လို့အဲလိုမျိုးတတိပေးမှုရောက်လာပြီဆိုရင်တော့ဘုံကြီးသောဘယင်ကြွလာဖို့အကြောင်းဖြစ်တယ်ဆိုတာကို သတိပြုစေချင်ပါတယ်ကျွန်တော်တို့ဟာသွားမြဲသွားပြီးတော့မှမှားလို့မှားမှန်မသိပဲအစဉ်အတိုင်းရှိနေမယ်ဆိုလို့ရှိရင်တော့ ဝမ်းနည်းစရာကောင်းပါတယ်တချို့လူတွေကကိုကိုကိုမှားလို့မှားမှန်းမသိဘဲနဲ့အသက်ရှင်နေကြပါတယ်တချို့တွေက ပြစ်တင်ဝေဖန်မှုကိုမနှစ်သက်ဘဲနဲ့ညှင်းဆန်ကြပါတယ်ကိုကိုကိုမှန်တယ်လို့ထင်ပြီးတော့မှပြုပြင်စရာမရှိတော့သူထက်နောင်တရပြီးအသက်တာမှာကိုအပြစ်ကိုမြင်တဲ့သူဟာပိုကောင်းပါတယ်ဒါကြောင့်ချစ်တော်မိဘညီကိုမောင်နှမတို့ကျွန်တော်ရဲ့အသက်တာမှာတကယ်ပဲ နောင်တရเสียအကြောင်းမရှိဘူးလားရှိပါတယ်အမားနဲ့ကင်းတဲ့သူဆိုတာလောကမှာတယောက်မှမရှိပါဘူးမမားသော ရှိနေမတည်သောစေသမားဆိုတဲ့စကားပုံ ရှိတယ်လို့ပဲကျွန်တော်တို့တွေဟာမှားတတ်ကြပါတယ်မားတာကို မားတယ်လို့ဝန်ခံရတာဟာအပန်းကြီးတဲ့ကိစ္စမဟုတ်ပေမဲ့လူတိုင်းလူတိုင်းဟာကိုယ့်အမှားကိုဝန်ခံဖို့အင်မတန်ဝင်လေးကြတာကို တွေ့ရပါတယ်ချစ်တော်မိဘညီကိုမောင်နှမတို့ကျွန်တော်တို့ရဲ့အမားတွေကဲကနေကျွန်တော်တို့ လွတ်မြောက်ဖို့ဆိုလို့ရှိရင်နောင်တရဖို့လိုပါတယ်။နောင်တရဖို့ဆိုလို့ရှိရင် ကိုယ့်အမားကိုကိုသိဖို့အင်မတန်အရေးကြီးပါတယ်။အပြစ်ဆိုတာဟာ target လွဲခြင်းဖြစ်ပါတယ်။တနည်းအားဖြင့်အပြစ်ဆိုတာဟာကျွန်တော်တို့ရည်မှန်းထားတဲ့အတိုင်းဖြစ်မလာဘဲနဲ့လွဲချော်ခြင်းကိုပြောတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ရဲ့ဘဝမှာလွဲချော်မှုတွေအခါအခါကြုံတွေ့ရပြီးတော့မှပြီးခါမှငါမှားသွားပါပြီလားလို့ ဖြစ်ရတဲ့အခြေအနေမျိုးတွေရှိကောင်းရှိပါလိမ့်မယ်။လူထင်သည့်အတိုင်းမှန်သောလက္ခဏာရှိတော်လဲအစိုး၌တေခြင်းသို့ပို့သောလမ်းတစ်မျိုးရှိ၏လို့ဖော်ပြထားတဲ့အတွက်မှားနေတာကိုမှားတယ်လို့ကိုကိုကိုတိပြီးပြင်နိုင်ရင်တော့အကောင်းဆုံးပဲဖြစ်တယ်။ဒါကိုမှကျွန်တော်တို့ကမှားတယ်ဆိုတာကိုမှားမှန်းတိတိကြီးနဲ့ဆက်သွားရင်တော့ကျွန်တော်ရဲ့ဘဝနောက်ဆုံးမှာဒုက္ခအကြီးအကျယ်တွေ့နိုင်ပါတယ် ဒါကြောင့်မလို့ကျွန်တော်ရဲ့ဘဝအသက်တာထဲမှာဘုံကြီးသောဘီရင်ကြွလာမယ်အဲ့ဒီဘုံကြီးသောဘီရင်ကိုလက်ခံကြိုးဆိုဖို့ရန်အကောင်းဆုံးအခြေအနေက ပြင်ဆင်ထားမယ့်အရာကတော့နောင်တနှလုံးသားပဲဖြစ်ပါတယ်တမန်ကျမ်းစာထဲမှာတုတ်တန်28အပငယ်73မှာဗာပြောထားလဲဆိုလို့ရှိရင်မိမိအပြစ်ကိုဟွက်ထားသောသူသည်ချမ်းသာမရမိမိအပြစ်ကိုဖော်ပြဝန်ချ၍စွန့်ပစ်သောသူမူကား ဂယုနာတော်ကိုခံရလိမ့်မည်မာနကြီးတဲ့သူ ကိုကိုကို ဖြောင့်မတ်တယ်လို့ထင်တဲ့သူ ကိုကိုကို တော်တယ်တတ်တယ်လို့အထင်ကြီးနေတဲ့သူတွေဟာဖယားသခင်ရဲ့ဂယုဏာတော်ကို မခံစားရပါဘူးကိုကိုကိုအားနေတယ်လို့ဝန်ခံတဲ့သူ ကိုအပြစ်ရှိကြောင်းကို နားလည်ပြီး နောင်တရတဲ့သူကတော့ဖယားသခင်ရဲ့ဂယုဏာတော်ကိုခံစားရမယ်လို့ကျမ်းစာကဖော်ပြထားပါတယ်အင်မတန်အံ့ဩစရာကောင်းပါတယ် ဒါဖြစ်ရင် ကိုကိုကိုဟိတ်နဲ့ဟန်နဲ့ကောင်းတယ်ထင်တဲ့လူစီကိုဖျားသခင်မကြွလာဘဲနဲ့အပြစ်ရှိတယ်လို့ကိုကိုကို ထင်မြင်ပြီးနှိမ်ချတဲ့သူစီကိုဖျားသခင်အကြည့်အရှုကြွလာတယ်ဆိုရင်နောင်တရတဲ့သူတွေရဲ့အတ္တဟာ နောင်တရစရာမရှိသောသူတွေထက် ပိုပြီးထူးခြားတယ်လို့ကျွန်တော်ကပြောချင်ပါတယ်။ကိုကိုကိုတော်တယ်တက်လေတယ်လို့ပြောပြီးအမွှန်းတင်နေတဲ့သူထက် ကျွန်တော်ဟာ မတော်ပါဘူးမတက်ပါဘူးကျွန်တော်ဟာမလုံနိုင်ပါဘူးကျွန်တော်ဟာအားနည်းတဲ့သူဖြစ်ပါတယ်လို့မြင်တတ်တဲ့သူကပိုပြီးထူးခြားတဲ့အသက်တာဘဝကို ရမှာတေချပါတယ်။ဘာကြောင့်လဲဆိုရင်ဘုရားသခင်က ကိုယ့်အပြစ်ကိုဖော်ပြဝန်ချစွန့်ပစ်တဲ့သူပေါ်မှာဂယုဏတော်တက်ရောက်မှာဖြစ်တယ်ဆိုတာကိုကျမ်းစာကအတိအလင်းဖော်ပြထားပါတယ်။သခင်ယေရှုခရစ်တော်လောကကြီးကိုကြွလာတာဟာ အပြစ်ရှိတဲ့သူတွေကိုကယ်တင်ဖို့လာတာဖြစ်ပါတယ်။ဒါဖြစ်ရင်အပြစ်ရှိတဲ့သူတွေကိုကယ်တင်ဖို့ရန်ကြွလာတဲ့ယေရှုခရစ်တော်ကအပြစ်ရှိတယ်လို့ကိုကိုကို နားလေဝန်ခံတဲ့သူတွေအတွက်ပဲဆိုတာကို ကျွန်တော်တို့တေးသေးချာချာသိနိုင်ပါတယ်။ယေရှုကလဝါကတိုင်ပေါ်မှာအသေးခံတယ်။သုံးရက်မြောက်သောနေ့မှာသင်ချိုင်းကနေရှင်ပြန်ထမြောက်တယ်။ကောင်းကင်ကိုတက်ကြွသွားတဲ့အရှင်ဖြစ်တယ်။အဲ့ဒီဘုံကြီးသောအရှင် ယေရှုခရစ်တော်ကိုကျွန်တော်နှလုံးသားထဲမှာလက်ခံဖို့ရန်အတွက် ကျွန်တော်တို့ပြင်ဆင်ရမယ့်အရာကရွှေငွေပန်းနာဥစ္စာမဟုတ်ပါဘူးကျွန်တော်ရဲ့တော်ချင်းတက်ချင်းတွေလည်းမဟုတ်ပါဘူးကျွန်တော်တို့ပိုင်ဆိုင်ရရှိထားရမယ့် certificate တွေလည်းမဟုတ်ပါဘူးနောင်တနှလုံးသားပဲဖြစ်တယ်ဆိုတာကိုကျွန်တော်သိရှိဖို့လိုအပ်ပါတယ်ဒါကြောင့်ချစ်တော်မိဘညီကိုမောင်နှမတို့သင်ဘဝကိုပြောင်းလဲသွားစေမယ့် ဖရာသခင်နဲ့နှစ်ဖူးတွေ့ဒူးတွေ့တွေ့သွားစေမဲ့သင်ဘဝရဲ့အသက်တာတမလွန်ရေးမှာစိတ်ချမှုကိုရသွားစေမဲ့အရာကသင်ရဲ့နှလုံးသားမှာရှိပြီးသားဖြစ်ပါတယ်။အဲ့ဒါကတော့နောင်တနှလုံးသားပဲဖြစ်ပါတယ်။ချစ်တော်မိဘညီကိုမောင်နှမတို့ဒီလောက်ကောင်းမြတ်တဲ့ဖရာသခင်ကကျွန်တော်တို့စီကနေရွှေငွေဥစ္စာတွေတောင်းခဲ့မယ်ဆိုရင်တော့ကျွန်တော်တို့ပေးနိုင်မှာမဟုတ်ပါဘူး။ နောင်တနှလုံးသားကိုတောင်းတယ်ဆိုရင်တော့ကျွန်တော်တို့ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာကြောင့်လဲဆိုရင် ကို့အမားကိုကိုတိပြီးတော့မှမားတယ်လို့ဝန်ခံရတာဟာတကယ်တမ်းကျတော့ရှက်စရာကောင်းတဲ့အလုံးမဟုတ်ပဲကျွန်တော်ရဲ့ဘဝကို ထူးခြားပြောင်းလဲပြီးဖခင်ရဲ့ခွင့်လွှတ်ခြင်းကိုရမယ်အကြောင်းဖြစ်ပါတယ်။ရှင်ယောဟန်ဩဝါဒစာ ပထမဆောင်ခန်းကြီး1အငယ်9မှာကိုပြစ်တို့ကိုဖော်ပြတောင်းပန်လင်ငါတို့အပြစ်များကိုလွှတ်၍ ဒုစရိုက်ရှိသည်များနှင့်ကင်းစင်စေခြင်းကဘုရားသခင်သည်တစ္ဆာတရားနှင့်၎င်းဖြောင့်မတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏လို့ဖော်ပြထားပါတယ်။ဘုရားသခင်ရဲ့ခွင့်လွှတ်ခြင်းကိုရဖို့ကျွန်တော်တို့ဘက်ကနေရွှေငွေဥစ္စာယရနာတွေပေးစရာမလိုပါဘူး။ဘုရားသခင်ကတောင်းပန်ရင်ခွင့်လွှတ်မယ်လို့ပြောပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့မှားတယ်ဆိုတာကိုရိုးရိုးလေးဝန်ခံလိုက်တာနဲ့ဖခင်ကကျွန်တော်တို့ရဲ့အပြစ်ရှိသမျှကိုခွင့်လွှတ်ပြီး တန့်ရှင်းစင်ကြယ်စေမှာဖြစ်တယ်။ဒါရီမင်းလားဆိုတော့မဟုတ်ပါဘူး။ဘုရားသခင်ရဲ့ကျေးဇူးဂိယူနာတော်ကအပြစ်ရှိတဲ့ကျွန်တော်ကို သူ့ရဲ့သားအဖြစ်လက်ခံပြီးနေရာပေးအောင်မှာဖြစ်တယ်ဆိုတာကိုနားလည်ရပါတယ်။ချစ်တော်မိဘညီကိုမောင်မတို့ပုတ်ပြတ်တတ်တဲ့ကျွန်တော်ရဲ့ခန္ဓာကိုယ်ရဲ့အထဲမှာဘုံကြီးသောအရှင်ဘုရားသခင်ကြွလာပါမိအကြောင်းသင်ဟာပညာတတ်တယောက်ဖြစ်ဖို့မလိုပါဘူး။သင်ဟာရွှေငွေဥစ္စာရှိတဲ့သူတယောက်ဖြစ်ဖို့မလိုပါဘူး သင်ဟာ နောင်တနှလုံးသားရှိတော်သူဖြစ်ဖို့ပဲလိုတယ်လို့ကျွန်တော်ကတိုက်တွန်းချင်ပါတယ်။အဲ့ဒီဘုံကြီးသောဘရင်သင်စီကိုကြွလာပြီဆိုရင် သင်ကလည်းအဲ့ဒီဘရင်ကိုနောင်တနှလုံးသားနဲ့ကြိုးစိုလက်ခံမယ်ဆိုရင်သင်ဘဝတစ်ခုလုံးဟာထူးခြားပြောင်းလဲပြီးအပြစ်ခွင့်လွတ်ခြင်းကိုခံစားရမှာဖြစ်တယ်။အပြစ်ကနေလွတ်မြောက်ပြီးအပင်ငရဲကလွတ်မှာဖြစ်တယ်ဆိုတာကိုပထမအနေနဲ့ကျွန်တော်ကတိုက်တွန်းချင်ပါတယ်။ ဒုတိယအနေနဲ့တော့ကျွန်တော်တို့ကြည့်တဲ့အခါမှာသခင်ယေရှုခရစ်တော်ဟာ ကောင်းကင်ကိုမိုးတိမ်စီးပြီးတက်ကြွသွားပါတယ်အဲ့ဒီအချိန်မှာတပည့်တော်တွေကကောင်းကင်ကိုမျှော်ကြည့်ပြီးတော့မှနေတဲ့အခါကောင်းကင်တမန်တစ်ပါးပေါ်လာပြီးတော့ဗာပြောလဲဆိုတော့တမန်တော်ဝတ္ထုခန်းကြီး1အပိုင်းငယ်7မှာအိုဂါလိလဲလူတို့အဘယ်ကြောင့်ကောင်းကင်သို့ကြည်မျော်လျက်နေကြသနည်း သင်တို့နှင့်ခွာ၍ကောင်းကင်သို့ဆောင်ယူခြင်းကိုခံတော်မူသောထိုယေရှုသည်သင်တို့မျက်မှောက်၌ကောင်းကင်သို့ကြွသွားတော်မူသည့်နိဒုတဖန်ကြွလာတော်မူလက်တန်းဟုပြောဆို၏သခင်ယေရှုခရစ်တော်ဟာပထမတစ်ချိန်လောကကြီးကိုကြွလာပြီးတော့မှမိုးတိမ်စီးပြီးကောင်းကင်ကိုတက်ကြွခဲ့ပြီးဖြစ်ပါတယ်မပြီးသေးပါဘူးနောက်တစ်ချိန်မိုးတိမ်စီးပြီးမှပြန်ကြွလာအောင်မှာဖြစ်တယ် ဒီလိုကြွလာခြင်းဟာပထမတစ်ကြိမ်လိုမျိုးနှိမ့်ချလျက်နွားဆက်ခွက်ထဲမှာတိတ်ချင်းကိုခံပြီးမှကြွလာမှာမဟုတ်တော့ဘဲနဲ့ဘယင်တကာတို့ရဲ့ဘယင်သခင်တကာတို့ရဲ့သခင်ဘုံကြီးသောဘယင်အနေနဲ့မျက်မှောက်ထင်ရှားကြွလာမှာဖြစ်ပါတယ်။ကောင်းကင်တမန်အချံရံများနဲ့တော့မိုးတိမ်ကိုစီးပြီးကြွလာမှာဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီဘုံကြီးသောဘယင် ကြွလာခြင်းကိုကျွန်တော်တို့မျှော်လင့်တောင့်တတယ်ဆိုရင် ကျွန်တော်တို့ဘာတွေပြင်ဆင်ထားရမလဲဆိုတာသိဖို့လိုပါတယ်။ကောင်းကင်တမန်တွေက သခင်ယေရှုခရစ်တော်ပြန်ကြွလာမယ့်အကြောင်းကို တပည့်တော်တွေကိုပြန်လည်ပြီးအမှတ်ရစေဖို့ရန်ပြောခြင်းဟာအဓိပ္ပာယ်ရှိပါတယ်။တပည့်တော်တွေဟာဒီနေ့တော့မဿဲခန်းကြီး24မှာဘာတွေ့ရလဲဆိုရင်သခင်ယေရှုခရစ်တော်ကိုမေခွန်းတစ်ခုမေးပါတယ်။ ကိုရောသည်ကြွလာ၍ဤကကဘာကုံသောပုပ္ပနမိတ်သည်အဘယ်နမိတ်ဖြစ်မည်ကို၎င်းအမိတ်ရှိတော်မူပါဟုလျှောက်ကြ၏လို့ရှင်မသက်ခရစ်ဝင်ခန်းကြီး24အပိုက်ငယ်3မှာဖော်ပြထားပါတယ်။တပည့်တော်တွေဟာယေရှုခရစ်တော်ပြန်ကြွလာတဲ့အခါဘာတွေဖြစ်မလဲလို့မေးပါတယ်။ဆိုလိုတာကသခင်ယေရှုပြန်ကြွလာမယ်ဒုတိယအကြိမ်။အဲ့ဒီခါကျရင်ဘယ်လိုသိနိုင်မှာလဲ။အဲ့တော့ယေရှုခရစ်တော်က သူပြန်ကြွလာတဲ့အခါကြလို့ရှိရင်တဲ့ခရစ်တော်လို့အယောင်ဆောင်တဲ့သူတွေပေါ်လာမယ်မိစ္ဆာပရောဖက်တွေပေါ်လာမယ်စစ်တိုက်ခြင်းအကြောင်းတွေဖြစ်ပေါ်လာမယ်ရံဘက်တနိုင်ငံနဲ့တနိုင်တိုင်လူမျိုးတစ်မျိုးနဲ့တစ်မျိုးရံဘက်ပြုကြမယ်အစာခေါင်းပါမယ်ကာလနာတွေများပြားမယ်မြေကြီးလှုပ်ခြင်းတွေဖြစ်မယ်ဒုက္ခဆင်းရဲရဲ့အဆအဦးသာဖြစ်အောင်မယ်အဲ့ဓာတွေကိုမြင်တွေ့ရတဲ့အခါကျရင် သူပြန်လာမယ့်အကြောင်းနီးပြီဆိုတာကိုသိဖို့သူကဖော်ပြထားတာတွေ့ရပါတယ်။ရှမသဲခရစ်ဝင်ခန်းကြီး24တခန်းလုံးကိုဖတ်ရင်ဒါတွေကြီးပဲကျွန်တော်တို့တွေ့ရပါလိမ့်မယ်။ကျွန်တော်တို့မျက်မှောက်ကာလမှာအခုကျွန်တော်တို့ရင်ဆိုင်နေရတာလဲကြည့်ပါဦး။ COVID-19 ကာလကြာလာပြီ။၄၅6လမကတော့ဘူး။လူတွေစီးပွားရေးတွေပညာရေးတွေကျန်းမာရေးတွေအခက်အခဲတွေတွေ့နေကြပြီ ဒီကာလနာဘေးကဘလောက်ထိကြာပြီးဘယ်တော့ပြီးမလဲကျွန်တော်တို့မသိဘူးတပြိုင်နက်တည်းမှာ ရေကြီးလို့ဂျပန်မှာဆိုရင်လည်းအတုံးယုံဒုက္ခဆင်းရဲတွေရောက်ကြတာတွေလည်းတွေ့ရသလိုတိုင်းနိုင်ငံကြီးတွေဟာတယောက်နဲ့တယောက်စစ်ဖြစ်ကြမဲ့အရေးခင်းတွေကိုလည်းကျွန်တော်တွေ့ရပါတယ်မငြိမ်သက်မှုတွေ နိုင်ငံရေးအရာမငြိမ်သက်မှုတွေစီးပွားရေးအရာမငြိမ်သက်မှုတွေမှစပြီးတော့မှကျန်းမာရေးအရာမငြိမ်သက်မှုတွေဟာတလောကလုံးမကြုံစဘူးကျွန်တော်တို့ကြုံတွေ့နေရတာဖြစ်ပါတယ်ချစ်တော်မိဘညီကိုမောင်နှမတို့ဒါတွေကိုကျွန်တော်တို့သိရင်တခင်ပြန်ကြွလာမယ်ဆိုတာကို ကျွန်တော်တို့အမှတ်ရစေဖို့ကြွလာဖို့နီးပြီဆိုတာကိုလည်းသတိပြုဖို့လိုပါတယ်ဘယ်ချိန်လာမလဲဆိုတာကျွန်တော်တို့မသိပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကပြင်ဆင်ရမယ့်တာဝန်ရှိပါတယ် ုံကြီးသောဘီရင်ကြွလာမယ်တကားမုတ်တွေကြွလိုက်ကြကိုကိုကြွလိုက်ကြလို့ပြောတဲ့အတိုင်းကျွန်တော်တို့ကဘာလုပ်ရမှာလဲကျွန်တော်တို့ကဘာလုပ်ဖို့တာဝန်ရှိသလဲရှင်မသက်ခရစ်ဝင်ခန်းကြီး24နောက်ဆုံးပိုင်းမှာ ပြောတဲ့စကားကရှေ့ဆုံးပိုင်းမှာပြောတဲ့အရာထက် ပိုပြီးစိတ်ဝင်စားစရာ ကောင်းပါတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်အငယ်40နဲ့ ငါးကနေအဆုံးထိဖတ်ရင်တွေ့ရပါတယ်အရှင်သည်မိမိအိမ်သူအိမ်သားတို့အားအချိန်တန်လျင်အစာတောက်တို့ကို ဝေဖန်စေခြင်းကအအုပ်အချုပ်ခန့်ထား၍တစ္ဆာနှင့်၎င်းအသိပညာနှင့်၎င်းပြည့်စုံသောကျွန်ကားအဘယ်သူနည်းသခင်လိုချင်တာက သူပြန်ကြွလာတဲ့အခါမှာတစ္ဆာရှိတဲ့ငယ်သားကိုလိုချင်တာဖြစ်ပါတယ်။တဘောကတော့သခင်ကကောင်းကင်ကို တက်ကြွသွားပြီး မြေကြီးပေါ်မှာကျွန်တော်တို့တွေဟာထိုအရှင်ကိုယုံကြည်ပြီးတော့မှအသက်ရှင်နေကြတယ်။ဘုရားသခင်ကကျွန်တော်တို့ကိုအချိန်တွေပေးထားတယ်၊ငွေတွေပေးထားတယ်၊အစွမ်းတက်တီတွေပေးထားတယ်။ဒါတွေကို ကျွန်တော်တို့ရဲ့အသက်တာထဲမှာပျော်ပါစားတော့ပြီးတော့မှကုံဆုံးစေဖို့မဟုတ်ဘဲနဲ့သခင်ပြန်ကြွလာတဲ့အခါမှာသခင်ရဲ့အလိုကိုဆောင်ပြီးသခင်အလိုရှိတဲ့အတိုင်းငွေကြေးတွေကိုသုံးစွဲမယ်။ သခင်အလိုတော်ရှိတဲ့အတိုင်းကျွန်တော်တို့အချိန်အစွမ်းတတ္တိတွေကိုအသုံးပြုနေသောတစ္ဆာရှိသောငယ်သားများအဖြစ်သခင်က တွေ့ကျင်တယ်ဆိုတဲ့သဘောပဲဖြစ်ပါတယ်ချစ်တော်မိဘညီကိုမောင်နှမတို့ကျွန်တော်တို့ကသခင်ယေရှုပြန်ကြွလာတော့မယ်ဆိုတာကိုနမိတ်လက္ခဏာတွေအားဖြင့်တွေ့ရပြီးတော့မှအော်ပြန်ကြွလာတော့မှာပါလားဆိုတာမျိုးမဟုတ်ဘဲနဲ့လှုပ်သင့်လှုပ်ထိုက်တဲ့အရာတွေကို ပြီးစီးအောင်လှုပ်ထားဖို့အရေးကြီးပါတယ်ကျွန်တော်တို့ကိုဘုရားသခင်က လောကကြီးထဲမှာထားတာဟာသူ့ရဲ့တတ်သိအနေနဲ့ထားထားတာပါ တနည်းအားဖြင့်ပြောရရင်ဧဝံဂေလိတရားကိုဟောပြောဖို့အနာရောဂါငြိမ်းချင်းကို ပြုဖို့နတ်ဆိုးတွေကိုနှင်ထုတ်ဖို့သာဝရဘုရားရဲ့မင်္ဂလာနှစ်ကာလတွေကိုကြားပြောဖို့ဇာတန်ရဲ့လက်ထဲမှာရှိတဲ့သူတွေကိုရွေးနှုတ်ကယ်တင်ခြင်းအကြောင်းကိုပြုဖို့ကျွန်တော်တို့ကိုယေရှုခရစ်တော်ကအလိုရှိပါတယ် ကျွန်တော်တို့ရဲ့လက်တွေကရန်ဖြစ်ဖို့မဟုတ်ပါဘူးအနာရောဂါရှိတဲ့သူတွေကိုချမ်းသာပေးဖို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ခြေထောက်တွေကလောကပျော်ပါခြင်းကိုသွားဖို့မဟုတ်ပါဘူးလူတွေရဲ့လိုအပ်မှုတွေကိုကူညီဖို့အေဝံဂေလိတရားကိုဟောဖို့သွားဖို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့အုံနောက်တရားမကောင်းတာတွေကိုစဉ်းစားဖို့မဟုတ်ပါဘူးဘုရားသခင်ရဲ့နိုင်ငံတော်အတွက် ကျွန်တော်တို့စဉ်းစားဖို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ငွေကြေးတွေကို တလွဲသုံးဖို့ဘုရားခင်အလိုတော်မရှိပါဘူးကျွန်တော်ရဲ့ငွေကြေးတွေအားဖြင့်လိုအပ်နေတဲ့သူတွေကိုကူညီမဆရင်အေဝံဂေလိတရားအတွေ့ယင်းဤမြုံနှံဖို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ခွန်အားအစွမ်းတတ္တိတွေကိုဘုရားသခင်ရဲ့နိုင်ငံတော်ဘုန်းတော်အတွက်ကုံဆုံးဖို့ရန်ဘုရားခင်ကအလိုရှိပါတယ်။ဒါကြောင့်ချစ်တော်မိဘညီကိုမောင်နှမတို့အဲ့ဒါလိုမဟုတ်ဘဲနဲ့ကျွန်တော်တို့ကကိုထင်တိုင်းကျဲကိုလှုပ်ချင်တာတွေလှုပ်ပြီးတော့မှဘဝမှာ လောကရဲ့ကျွန်းအပြစ်ရဲ့ကျွန်းအနေနဲ့အသုံးခံနေမယ်ဆိုရင်အလွန်ဝမ်းနည်းစရာကောင်းတယ်လို့ကျွန်တော်ကပြောချင်ပါတယ်။ဖျားခင်ရဲ့အမှုတော်ဖျားခင်ရဲ့နိုင်ငံတော်အတွက်ပြင်ဆင်ထားတဲ့အသက်တာနဲ့အစေခံနေရင်ဖျားကတန်ဖိုးထားမှာဖြစ်ပါတယ်။အဲ့လိုလူမျိုးဟာဘယ်တော့မှဘေးဒုက္ခဆင်းရဲမရောက်စေဘဲဖျားရဲ့အလိုတော်ပြီးပြည့်စုံတဲ့အထိအသက်ရှင်ခွင့်ကိုဖျားခင်ပေးမှာဖြစ်ပါတယ်။ သို့မဟုတ်ပါကကျွန်တော်တို့ကထင်တိုင်းကျဲပြီးတော့မှရန်ကားနေမယ်ဆိုလို့ရှိရင်တော့ဘုရားသခင်နှစ်သက်မှာမဟုတ်တဲ့အတွက်လောကကြီးထဲမှာကြုံတွေ့နေရတဲ့ကပ်ဘေးတွေစစ်ဘေးတွေယောဂဗေယတွေနဲ့ဆုံရှုံသွားနိုင်တယ်ဆိုတာကိုသိစေချင်ပါတယ်။အေဖတ်ဩဝါဒစာအခန်းကြီး9အပိုက်ငယ်15ကနေ18ကိုဖတ်ရင်ထို့ကြောင့်ပညာမဲ့ကဲ့သို့မဟုတ်ပညာရှိကဲ့သို့စိတ်စိတ်မြင့်မြင့်ကျင့်ဆောင်မိအကြောင်း တတိပြုကြလော့ယခုနေ့ရက်ကာလတို့သည်ဆိုးရုပ်သောကြောင့်ကာလအချိန်ကို ရွေးနှုတ်ကြလော့ထို့ကြောင့်တတိမရှိသောသူမဖြစ်သခင်ဖျား၏အလိုတော်ရှိရာကိုပိုင်းခြား၍တည်သောသူဖြစ်ကြလော့လွန်ကျူးစေတတ်သောစပြည့်ရည်နှင့်ရစ်မှုခြင်းကိုရှောင်၍ဝိညာဉ်တော်နှင့်ပြည့်စုံလျက်ရှိကြလော့ကျွန်တော်တို့ကဘလောက်ကြာကြာအသက်ရှင်ရမလဲမသိပါဘူးဒါပေမဲ့တနေ့တော့လောကကြီးတွေကနေထွက်သွားရမှာအမှန်ပါပဲ။ သခင်ယေရှုခရစ်တော်ကိုယုံကြည်ထားတဲ့ဖခင်သခင်ရဲ့သားသမီးဖြစ်တယ်ဆိုရင်တော့ကျွန်တော်ရဲ့အသက်တာထဲမှာအချိန်ခွန်အားအစွမ်းတတ္တိတွေကိုအကျိုးရှိရှိအသုံးချပြီးမှ လောကကြီးထဲကနေထွက်သွားရင် ပိုကောင်းပါတယ်။တမန်ကျမ်းစာထဲမှာပညာရှိကဲ့သို့စိတ်စိတ်မြင့်မြင့်ကျင့်ဆောင်ပါယခုနေ့ရက်ကာလတွေဟာဆိုးရုပ်လို့ကာလအချိန်ကိုရွေးနှုတ်ပါလို့ဖော်ပြထားပါတယ်။ ဒါကြောင့်ကျွန်တော်တို့ဟာအသက်ရှင်အောင်မယ်လို့ပြောလို့မရပါဘူးအချိန်မရွေးတည်သွားနိုင်ပါတယ်မတည်ခင်လေးမှာခိုက်တန့်လေးမှာကျွန်တော်တို့အားဖြင့်လူတွေခရစ်တော်ကိုတည်ပြီးပြောင်းလဲဖို့ဘလို့အားထုတ်နေလဲဆိုတာအရေးကြီးပါတယ်ကျွန်တော်တို့ရဲ့ဇာတိသဘောတွေနဲ့ပြည့်နေရင်တော့ဘလို့နီးနဲ့မှကျွန်တော်တို့ဟာဖခင်ရဲ့ကောင်းမြတ်ခြင်းကိုမပြောနိုင်ပါဘူးဒါကြောင့်ဖခင်သခင်အတွက်အစေခံမယ်ဖခင်သခင်အတွက်အသုံးခံမယ်ဆိုရင်အ ਨੇ ဆုံးတော့ကျွန်တော်တို့ဟာ ဖျားနဲ့အချိန်ယူပြီးပြင်ဆင်ထားဖို့လိုပါတယ်ဆိုလိုတာကတန်ရှင်တော်ဝိညာဉ်တော်နဲ့မွေ့လျော်ဖို့လိုပါတယ်။တန်ရှင်တော်ဝိညာဉ်တော်ရဲ့ဖွင့်ပြမှုတွေခံယူဖို့လိုပါတယ်။တန်ရှင်တော်ဝိညာဉ်တော်နဲ့ပြည့်ဝတဲ့အတ္တတာရှိရှိတဲ့ခါကြတော့မှ ကျွန်တော်တို့ဟာဖရာရဲ့ကောင်းမြတ်ခြင်းတွေအတွက်ပြင်ဆင်သောအစဉ်သင့်ဖြစ်သောအတ္တတာဖြစ်မယ်လို့ကျွန်တော်ကပြောချင်ပါတယ်။လောကနဲ့ညှဉ်းနှွမ်းနေတဲ့အတ္တတာလောကတွေအရာတွေနဲ့ပျော်ပါပြီးတော့မှ လောကီအညစ်အကြေးတွေတင်နေတဲ့အသက်တာဟာဘလို့နီးနဲ့မှကျွန်တော်တို့တန်ရှင်းစင်ကြယ်တဲ့အမှုကိုပြုနိုင်မှာမဟုတ်ဘူးထိုတန်ရှင်းစင်ကြယ်တဲ့အလုပ်တွေကိုလည်းလုပ်နိုင်မှာမဟုတ်ဘူးဆိုလိုတာကတန်ကြီးကိုက်နေတဲ့ပစ္စည်းတစ်ခုကိုစပွဲပေါ်မှာတင်ပြီးထမင်းဟင်းထည့်ဖို့ရန်အတွက်ဘယ်သူမှသုံးမှာမဟုတ်ပါဘူးဒုံနီ၎င်းပဲဖုံတက်နေတဲ့ပစ္စည်းတွေကိုလည်းလူတွေကအမျက်တနိုးထားပြီးတော့သုံးမှာမဟုတ်ပါဘူးအ ਨੇ ဆုံးတော့အညစ်အကြေးကင်းစင်အောင် မီးနဲ့မြှိုက်ပြီးမှ ရွှေဟာတန်ဖိုးတက်လာတယ်လို့ပဲကျွန်တော်ရဲ့အသက်တာမှာလည်းလောကီအညစ်အကြေးတွေနဲ့ပြေဝနေတဲ့ကျွန်တော်ကိုကျွန်တော်တို့တန်ရှင်သောဝိညာဉ်တော်မီးနဲ့လောင်ကျွမ်းစေပြီးမှစင်ကြယ်အောင် ပြုရပါလိမ့်မယ်အဲ့ဒီခါကျမှတန်ဖိုးတိုးတက်လာပြီးထိုတန်ဖိုးရှိသော အသက်တာအဖြစ်များစွာသောသူတွေကအားကြပြီးအားရပြီးတော့မှ အသက်တာတွေပြောင်းလဲမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်ကျွန်တော်တို့ကများများဆဆလှုပ်เสียမလိုပါဘူး ကျွန်တော်တို့ဟာကျွန်တော်တို့ရဲ့ညှစ်နွမ်းနေတဲ့လောကီအညစ်အကြေးတင်နေတဲ့အတ္တကိုဖျားလက်ထဲအပ်လိုက်ဖို့ပဲလိုပါတယ်အဲ့ဒါဆိုရင်ဘုရားသခင်ကပဲကျွန်တော်တို့ကို ပြုပြင်သွားပါလိမ့်မယ်ဟေရှာယကိုဘုရားသခင်ကဟေရှာယကိုမေးတဲ့စကားလေးတစ်ခွန်းရှိပါတယ်ငါအတွက်ဘသူသွားမလဲငါဘသူကို စေလွတ်ရမလဲလို့မေးတဲ့အခါမှာဟေရှာယကကျွန်တော်ရှိပါတယ်ကျွန်တော်ကို စေလွတ်တော်မူပါလို့ရှောက်တယ် ကျွန်တော်တို့ရဲ့အသက်တာမှာလဲကိုတော့ကျွန်တော်ရှိတယ်ကျွန်တော်ကိုသုံးပါလို့ပြောရင်ကိုတော်ကကျွန်တော်တို့ကိုသုံးပါတေးကြပါတယ်အေးကိုတော်သုံးခြင်းခံရတဲ့အသက်တာဖြစ်ဖို့ရန်အတွက်ဆိုရင်ကျွန်တော်တို့ကအသုံးခံခြင်းနဲ့နှလုံးသားပဲလိုပါတယ်တနည်းအားဖြင့်ပြောရရင်အရေးအချင်းထက်ကျွန်တော်တို့ဟာအစင်သင်ဖြစ်နေဖို့ပိုအရေးကြီးတယ်လို့ဆိုလိုတာဖြစ်ပါတယ်အဲ့ခါကျရင်ဖျားသုံးရင်တမတုံထက်တယ်ဆိုသလိုပဲ ဖះသုံးဖို့သာအရေးကြီးတယ်ဖះခင်က तू သုံးလိုတဲ့အရာကို तू ကပြုပြင်ပြီးတော့မှ ပိုပြီးထက်မြက်လာအောင်သုံးသွားနိုင်တာဖြစ်ပါတယ်ချစ်တော်မိဘညီကိုမောင်နှမတို့လောကီရဲ့အသုံးကိုခံမယ်ဆိုရင်တော့တနေ့တင်းကိုသုံးလို့မရတဲ့တနေ့ကျရင် လောကကြီးကတင်းကို အမိုက်တရိုက်လို့ပြစ်လိုက်တော့မှာဖြစ်ပါတယ်သို့တော်လည်းအသုံးမကျဘူးလို့ကိုကိုကို ခံယူထားပြီးမှဖရာလက်တော်တွေကိုအနံ့မယ်ဆိုရင်တော့ ဘုရားသခင်က သုံးလို့ရအောင် ပြုပြင်ပြီးတော့မှ သင်ကိုသုံးမှာဖြစ်ပါတယ်အရေးကြီးတာကဘုံကြီးသောဘုရင်တင့်ထံကိုကြွလာဖို့ရန်အတွက်သင်နှလုံးသားကိုပြင်ဆင်ထားရမယ့်အကြောင်းရှိပါတယ်လုတ်ကန်ရမယ့်ဖျားခိုင်းထားတဲ့အလုပ်တွေကိုပြီးစီးအောင် လုပ်နိုင်ဖို့ဆိုလို့ရှိရင်တန်ရှင်သောဝိညာဉ်တော်ရဲ့ပြုပြင်မှုကိုခံယူဖို့လိုအပ်ပါတယ်ဝိညာဉ်တော်၌မွေ့လျော်ဖို့လိုပါတယ်အချိန်ပေးဖို့လိုပါတယ်ပြုပြင်ခံဖို့လိုပါတယ် ဘုရားသခင်ကတင့်ကိုအသုံးပြုပြီဆိုရင်တော့မိတ်ဆွေသင်ဟာတန်ဖိုးရှိတဲ့အသက်တာဖြစ်ပြီးထိုဘုံကြီးသောအရှင်ကြွလာတဲ့အခါမှာတာရုတစ္ဆာရှိသောငယ်သားလို့ချီးမွမ်းခံရမှာဖြစ်တယ်လို့ကျွန်တော်ကအားပေးချင်ပါတယ်။ဒါကြောင့်မလို့ဘုံကြီးသောဘုရင်အတွက်အသက်တာကိုပြင်ဆင်ပြီးတာရုတစ္ဆာရှိသောငယ်သားဖြစ်ကြရအောင် လောကရဲ့သွေးဆောင်မှုတွေထဲမှာပျက်စီးသွားတဲ့သူမဟုတ်ဘဲ တမာတရားနဲ့မွေ့လျော်ပြီးဖရာသခင်ရဲ့အသုံးပြုခြင်းကိုခံရတဲ့အသက်တာ ဖြစ်ဖို့ပြင်ဆင်ကြရအောင်လို့တိုက်တွန်းချင်ပါတယ်။စာတန်ဖြက်စီးသောသူမဖြစ်ဘဲစာတန်ရဲ့နိုင်ငံကို ဖြက်စီးမှောက်လံတဲ့သူ ဖြစ်လက်အောင်မြင်သောသူဖြစ်ပါစေ။ထို့သို့ပြင်ဆင်သောသူဖြစ်လက်တန်ရှင်သောဝိညာဉ်တော်သည်သင်ကိုကောင်းချီးပေးပါစေ။ဖျားသခင်သင်နဲ့အတူရှိဖို့ယေရှုနာမ၌ဆုတောင်းပါ၏။အာမင်။